အခန်းကြီးနှင့် အငယ်1မှ9နှုံဤသားယောရှုသည်တရှိုနှစ်ယောက်ကိုရှိတ်တိမ်မြို့မှတိတ်ဆိတ်စွာဆေလွတ်လျက်ခါနန်ပြည်ယေရိခေါမြို့ကိုတွား၍ကြိရှုကြလောဟုမှားထားလိုက်သည့်အတိုင်းသူတို့သည်တွားပြီးလင်ရာခတ်အမည်ရှိသော ပြည်တစားမိမအိမ်တို့ဝင်၍နေလေ၏ပြည်သားအချို့တို့ကလည်းဤပြည်ကိုစူးစမ်းခြင်းဟာဤဒေလာမျိုးသားအချို့တို့သည် ယနေ့ညမှာမြို့တွင်သို့ဝင်ပါပြီဟုယေရီခေါမင်းကြီးအားလျှောက်ကြားကြသည် ရှိတော်ယေရီခေါမင်းကြီးသည်ယာခတ်အားတင့်စီသို့ရောက်လာ၍တင့်အိမ်သို့ဝင်သောသူတို့ကိုအလော့သူတို့သည်တပြည်လုံးကိုစူးစမ်းခြင်းငှာရောက်လာပြီဟု အမိန်တော်နှင့်ဆေလွတ်လေ၏ရခတ်သည်ထိုသူနှစ်ယောက်တို့ကိုခွက်ထားနှင့်ပြီးမှကျွန်မစီတို့ လူရောက်သည်မှန်ပါ၏တို့ရတွင် အဘယ်ရက်ကလာသည်ကိုမသိပါ မိုးချုပ်၍တကားပိတ်ချိန်ရှိသောအခါသူတို့သည်ထွက်သွားကြပါ၏အဘယ်ရက်သို့ထွက်သွားသည်ကိုမသိပါ အလင်းအမြန်လိုက်ကြလော့မိကောင်းမိပါလိမ့်မည်ဟု ပြန်ပြော၏တို့ဆိုတော်လဲထိုသူတို့ကိုအိမ်အမိုးအပေါ်သို့တက်စေ၍အမိုးပေါ်မှဖြန့်ထားသော ပိုက်ဆံရိုးထဲ၌ခွက်ထားနှင့်ပြီမင်းလူလင်တို့သည် ယော်ဒန်မြစ်ကူးရာလမ်းသို့လိုက်ကြ၏။မြို့ပြင်သို့ရောက်ကြပြီးမှမြို့တံခါးများကိုပိတ်ကြ၏။8သူလျှိုတို့သည်မအိပ်မှီ၊မိန်းမသည်သူတို့ရှိရာအိမ်မိုးပေါ်သို့တက်၍၊ထာဝရဘုရားသည်သင်တို့အားဤပြည်ကိုပေးတော်မူကြောင်းကို၎င်း၊သင်တို့ကိုငါတို့ကြောက်လန့်အားကြီး၍၊သင်တို့ကြောင့်ပြည်သူပြည်သားအပေါင်းတို့သည်စိတ်ပျက်ကြောင်းကို၎င်း ကျွန်မသိပါ၏သင်တို့သည်အေဂုတုပြည်မှထွက်လာသောအခါအေဒုံပင်လေရေကိုထာဝရဘုရားခန်း၆စေတော်မူကြောင်းကို၎င်းယော်ဒန်မြစ်တစ်ဖက်၌နေ၍တင်တို့ရှင်းရှင်းဖြစ်စည်းသော အာမောရိရှင်မင်းရှိဟုန်နှင့်ဩဃတို့၌တင်တို့ပြုသောအမှုကို၎င်း အကျွန်ုပ်တို့ကြားရကြပြီထိုသတင်းကိုကြားသောအခါအကျွန်ုပ်တို့သည် စိတ်ပြည့်၍တင်တို့ကြောင့်တစုံတယောက်သောသူ၌မျှ ရဲရင်ချင်းတတိအလင်းမကြံကျွင်းပါအကြောင်းမူကားတင်တို့ဤဖျားသခင်သာရဖျားသည်အထက်ကောင်းကင်ဘုံ၌၎င်းအောက်အရမြေကြီး၌၎င်းအစိုးရသောဖျားသခင်ဖြစ်တော်မူ၏တို့ဖြစ်၍တင်တို့၌ကျွန်မသည်ဂျေစုပြုသောကြောင့်တင်တို့သည် ကျွန်မပေါက်ဖို့တို့၌ဂျေစုပြု၍ကျွန်မမိဘညီအမမောင်အဆရှိသောသူတို့နှင့် ဆိုင်သမျှသော သူတို့ကိုမတတ်ဘဲအသက်ချမ်းသာပေးမည်ဟုထာဝရဘုရားကိုတိုင်တည်၍ကျိန်ဆိုကြပါမှန်သောလက္ခဏာတက်တွေကိုလည်းပေးခဲ့ကြပါဟုဆိုလျင် ထိုသူတို့ကတင်သည်ငါတို့အမှုကို မဖော်မပြလျင်တင့်အသက်အတွေ့ငါတို့အသက်သည် အာမခံဖြစ်စေတော့ဤပြည်ကိုထာဝရဘုရားပေးတော်မူသောအခါ သင်၌တစ္ဆာဆောင်၍ကျေးဇူးပြုမိဟုဝန်ခံကြ၏ထိုမိမနေရာအိမ်သည်မြို့ရိုးနားမှရှိသောကြောင့်ထိုသူတို့ကိုပရင်းပေါက်ကကျိုးနှင့်လျှော့ချလျက်တင်တို့သည် လိုက်၍ရှာသောသူတို့နှင့်လွတ်မြည်အကြောင်းတောင်ပေါ်သို့ပြေး၍သုံးရက်ပုန်းနေကြပါရှာသောသူတို့သည် ပြန်သောနောက်မှ သွားကြပါဟုဆိုလျင် ထိုသူတို့ကတင်သည်ကျိန်ဆူစေသောအကျိန်ကြောင့်ငါတို့၌အပြစ်မရောက်ပါစေနှင့်ဤပြည်သို့ငါတို့ရောက်လာသောအခါယခုလျှော့ချသောပရင်ပေါက်၌ဤကျိုးနီကိုခြိထား၍တင့်မိပါတင့်မောင်များနှင့်ပေါက်ဖော်များအပေါင်းတို့ကိုတင့်အိမ်၌ခေါ်ထားရမည်ထိုအခါတင့်အိမ်တဲကလမ်းသို့ထွက်သွားသောသူမြည်ဒီကတေလင်တေပြစ်ကို ကိုယ်တိုင်ခံစေငါတို့သည်အပြစ်လွတ်စေသင့်အိမ်၌ရှိသောသူမည်သည်ကို အသေးသက်လျင်သေပြစ်ကိုငါတို့သည်ခံစေငါတို့အမှုကိုလည်းတင်သည်ဖော်ပြလျင်တင်ယခုကျိန်ဆူစေသော အချိန်နှင့်ငါတို့သည်လွတ်စေဟုဆိုလျင် မိမကတင်တို့စကားရှိသည့်အတိုင်းဖြစ်ပါစေတော့ဟုဝန်ခံလျက်လွတ်လပ်၍သူတို့သည်တွားကြ၏မိမသည်လည်းထိုကျိုးညီကို ပတင်းပေါက်၌ခြီထားလေ၏ထိုသူတို့သည်တောင်ပေါ်သို့ရောက်အောင်သွား၍လိုက်ရှာသောသူတို့မပြန်မီတိုင်အောင်သုံးရက်နေကြ၏ရှာသောသူတို့သည်လည်းလမ်းတစ်လျှောက်လုံးရှာ၍မတွေ့ကြထိုလူနှစ်ယောက်တို့သည်လှည့်၍တောင်ပေါ်ကဆင်းပြေးမှ မြစ်ကိုကူးသည်ဖြင့်နုံဤသားယောရှုထံသို့ရောက်၍မိမိတို့၌ဖြစ်သည်မြတို့ကိုပြန်ကြားလျက်အကယ်စင်စစ်ဒါဝရဖျားသည် ထိုပြည်တစ်လျှောက်လုံးကိုငါတို့လက်သို့အပ်တော်မူပြီငါတို့ကြောင့်ပြည်သူပြည်သားအပေါင်းတို့သည်စိတ်ပြည့်လျက်ရှိကြပါ၏ဟုယောရှုအားလျှောက်ဆို၏